ရင်ဘုန်းကြီးတို့2020ခုနှစ်ဩဂုတ်လ15ရက်စနေနေ့ထေရဝါဒဓမ္မကပ္ပဌာန်းလမ်းစဉ်အပိုင်း29ရင်ဘက်ကဘုန်းကြီးတို့တံပစဉ်ညတံပစဉ်၄ပါးအဲ့ဒီအကြောင်းအရာပြောလို့ပါနော်ယောဂီတို့စီလည်းဘုန်းကြီးတို့ဓမ္မနှုတ်လေးတွေပေးတာတံပစဉ်၄ပါးအကြောင်းပြောဂောစတံပစဉ်ရောက်သွားဒါပေမဲ့ဘုန်းကြီးအကြမ်းပြန်ပြောပါမယ်တချို့လည်းဒီနေ့မှ ပြန်နာတွေတွေ့ရတာတံပစင်ညတံပစင်လို့လည်းခေါ်ပါတယ်အဲ့ဒါ၄မျိုးရှိတယ်တတကတံပစင်တဗ္ဗယတံပစင်ခောစတံပစင်အတ္တမောဟတံပစင်ဆိုပြီးတော့၄မျိုးရှိပါနံပါတ်1တတကတံပစင်ဆိုတာကတော့ဘာတွေပဲလုပ်လို့ဘာပဲပြောပြောဘာပဲတွေးတွေး ချက်ချင်းမလုပ်ရအောင်ချက်ချင်းမပြောအောင်ချက်ချင်းမစဉ်းစားအောင်မတွေးတော့မဆုံးဖြတ်ရအောင်စဉ်းစားရမယ်ဘယ်လိုစဉ်းစားရမလဲဆိုဒီပြောမဲ့လို့အဲလုံးတဲ့လုံးပြောမဲ့စကားတွေးပြီးတွေးတော့ပြီးဆုံးဖြတ်မဲ့အကြောင်းအရာအကျိုးရှိမရှိစဉ်းစားရတယ်အကျိုးရှိရင်လုပ်ပေါ့ဗျာအကျိုးမရှိမလုပ်နဲ့အဲ့ဒီလိုအကျိုးမရှိ အကျိုးရှိမရှိရှေးဥစွာဆင်ញင်စဉ်းစားပြီးလောက်တဲ့ဉာဏ်မျိုးပေါ့အဲ့ဒါကိုတတကတမ္ပစိန်လို့ခေါ်ပါတယ်ဒါလောကအနေနဲ့လည်းကောင်းတယ်နော်ဘုန်းကြီးတို့တွေလောကရဲ့နေလည်းဒါအသုံးကြပါနောက်တဗ္ဗာယတမ္ပစိန်တဗ္ဗာတမ္ပစိန်ကဘာပြောလဲသောမကတဗ္ဗာယတတကတမ္ပစိန်အကျိုးရှိမှလောက်ရမယ်အကျိုးမရှိမလောက်တဗ္ဗာတမ္ပစိန်အကျိုးရှိပေမဲ့လို့လည်းလောက်တဲ့မလောက်တဲ့ပြောတဲ့မပြောတဲ့ တွေးသင့်မတွေးသင့်ဒါလေးလေးသင့်မသင့်တော်မတော်စဉ်းစားဆင်ခြင်မျိုးပြုတ်လုပ်တဲ့ဉာဏ်မျိုးကိုသဗ္ဗယတံစင်ပေါ့အကျိုးရှိမဲ့လုံးသင့်မှလောက်ရတော့ပေါ့ဗျာမလုံးသင့်မလောက်ရဘူးကျိုးရှိမဲ့သင့်မှလောက်ပြောရတယ်သင့်မှပြောမသင့်မပြောရဘူးပေါ့အဘုန်းကြီးတို့လူရေးဖြတ်လာရင်အရွယ်ရလာရင်ဒါအင်မတန်တတိထားမဲ့ကိစ္စတွေဒီနှစ်ခုမှာဘုန်းကြီးတို့ တရကတာမဇင်နဲ့တဗ္ဗတာမဇင်နှစ်ခုလောက်နဲ့ပြည့်စုံရင်လောကအလုပ်ပဲလုပ်လို့လောကုတ္တရာပဲလုပ်လို့နှစ်ခုလုံးကြီးပွားချမ်းသာနိုင်ပါလေဆိုပြီးတော့ဒါစာပေကျမ်းဂန်များမှာအတိအကျရှိပါအဲ့ဒီတိုင်းမှာဘုန်းကြီးမှတ်စုလေးပေးထားတယ်အောက်ကိုဆက်ကြည့်မယ်နော်ပြီးတဲ့ခါကျတော့ဒီနေ့ပြောနေတဲ့အဲခောစရတံပစဉ်ခောစရတံပင်ဆိုတာတရားထုတ်တဲ့ခါမှာဘုန်းတော်တမ္ထကမ္မထံ40ရှိတယ်အဲ့ဒါတစ်ခုခုဆွဲဆွဲမြဲမြဲအများအားပင်တိုင်းခေါ်တာပေါ့လေ မူလကမ္မထံဒါအမြဲတမ်းလုပ်နေဘုရားကုံတော်ပွားနေဘုရားကုံတော်ပွားနေပြီးမှဝိပဿနာပြောင်းရှုလို့ရမေတ္တာပွားနေလဲဆိုမေတ္တာအမြဲတမ်းပို့ဝိပဿနာကမ္မထအယုန်ကြီးကအများကြီးရှိတယ်ပေါ့နော်ကာနုပဒနာကမ္မထအယုန်ကို14မျိုးရှိတယ်စေတ ानु ပဒနာအဲဝေနာနုပဒနာ9မျိုးစေတ ानु ပဒနာ16မျိုးဓမ္မနုပဒနာကဟိုအကျဉ်းချုပ်ရင်တော့အမျိုးလားဘယ်လောက်လဲမသိမမှတ်ပြီးတော့အဲအဲ့ဒီကမ္မထာအာယု 40ကျော်လောက်ရှိတယ်အဲ့ဒါတစ်ခုခုမြဲမြဲပြဆင်ញံနှလုံးသွင်းဟိုမှတ်လို့မရဘူးလားဆိုတခါတလေဝိပဿနာရှုရင်တော့ဥမာဝေနာမှဝေဝင်လေထွက်လေမိုင်းနဲ့ဝေနာသွားရှုတယ်စိတ်ရှုတယ်ခဏတော့ရှုလို့ရတယ်အမြဲဆွဆွမြဲမြဲမရှုအောင်ဟိုပေါ်သမျှအယုန်နေလိုက်ရှုနေရှုလို့မရဘူးလားရပါတယ်ဘုန်းကြီးမငင်းပါဘူးဒါပေမဲ့ဘာဖြစ်တတ်လဲဆိုပေါ်သမျှအယုန်နေလိုက်ရှုနေတမာရီမရအောင် မာဓိမရရင်အသိဉာဏ်မဖြစ်ဘူးအသိဉာဏ်မဖြစ်တဲ့ကကြလူကမတိုးတက်လာစိတ်တက်ကြသွားတယ်ဘုန်းကြီးယောဂီတွေအများကြီးတွေ့ဘူးပြီးတော့ဒီမှာလည်းတေချာညွန်ထားတာကအာယုတကုကိုအမြဲမပြတ်ဆင်ញံနှလုံးသွင်းဝိပဿနာလိုင်းသွားရင်ခဏိကတမာရီရအောင်အထောက်ရမယ်သမထဇံရတဲ့လိုင်းနေသွားရင်အပ္ပနာတမာခဏိဥပ္ပစာရတမာရီအပ္ပနာတမာရီရအောင်အထောက်ရဓမ္မရှေ့သွားလို့ရတယ်ခုနလို ဟိုဟိုဟာမှတ်လိုက်ဒီဟာမှတ်လို့မရဘူးလားရတယ်ဒါပေမဲ့ဝိပဿနာသွားတဲ့ပုဂ္ဂိုလ်လည်းဝိပဿနာဉာဏ်ဖြစ်ဖို့ခက်တယ်ဇန်လန်းနေသွားတဲ့ပုဂ္ဂိုလ်လည်းဇန်သမารီဖြစ်ဖို့ခက်တာပေါ့အကြောင်းဘုန်းကြီးတို့တခုခုဆွေးဆွေးမြဲမြဲလှုပ်ဆဲခြင်းတယ်ဒီမှာဘုန်းကြီးပါထပ်ပြခြင်းပြောခြင်းလဲဒါကတော့ဘုန်းကြီးတို့ကလုပ်ငန်းပိုင်းနဲ့ဝိပဿနာပိုင်းသမထပိုင်းတရားပိုင်းနဲ့ပြောကြတာကိုဒီမှာလူငယ်လေးတွေလည်းနာတာတွေ့ရတော့အဲလူငယ်လေးတွေအတွက်လည်းဘုန်းကြီးပြောပါဒီမှာလည်းဘုန်းကြီးဒီနေ့ခေါင်းစည်းပေးထားတဲ့ထဲမှာ လောကီပညာ၌လည်းတခုဒီကိုသာအာယုံဆိုင်တဲ့နယ်ဆိုဇတ်တခုပေါ့ဗျာဇတ်ဟောတာရှင်ဝင်ဒီနေ့အဲ့ဒီဇတ်ဆောက်ကအဲ့ဆောက်ကရှားမတွေ့ပဲဖြစ်နေကိစ္စတွေများနေကိုရောလေးတွေရှားခဲ့တာမတွေ့ဘူးအကြောင်းအရာတော့သိပါတယ်အကြောင်းအရာပြန်ပြောပါတယ်ရှေ့ရှေ့တုန်းကတော့ကျောင်းသားတွေကတက္ကသိုလ်တန်းပြည်တစ်ခုကိုသွားသင်ရပညာသင်စာသင်တွေက2မျိုးပေါ့ဗျာတချို့ကလည်း တတ်နိုင်တဲ့ဘယင်သားတော်တို့တထေသားတို့ကြတော့ပဲဆံပေးတဲ့မတတ်နိုင်တဲ့ပုဂ္ဂိုလ်ကြအကြောင်းရဝေယဝဆလုပ်ပြီးသင်ရတယ်ဆရာရဝေယဝဆလုပ်ပြီးသင်ရအဲဒီနှစ်ပိုင်းသင်ကျောင်းသားတယောက်ကညာရင်ညာသေးသိပ်ထက်တော့ငါကတော့ तू ကအဓိကဘာသာရနဲ့တခုပဲလာတဲ့နာပါညာပညာသိပ်ထက်မြတ်တကဆရာကြီးကသူ့ကိုချစ်လက်ချစ်တော့အဲအကုန်လုံးသင်ပေးတာပေါ့လေဘာသာရတွေတော်တော်များများသင်ပေးလိုက် အဲချိန်တန်တော့ဘွဲရပြီဆိုပြန်ကြတယ်ပေါ့ကိုယ်တိုင်းပြီသူတိုင်းပြီပြန်ပြီးတော့ပြန်ကြအလုံးလုံးကြတယ်ပြန်တဲ့ကျောင်းသားတွေကတော့ဘာသာရပ်တစ်ခုပဲလေ့လာတယ်ကိုယ်တိုင်းပြီကိုပြန်ရောက်တယ်လေဒီတစ်ခုနဲ့ပဲတမွေးကြောင်းလုပ်တော့ကျန်တဲ့လူတွေကဂုံကြီးပွားတယ်ခုနဘာသာရပ်တော်တော်များများသင်ထားတဲ့တတ်ထားတဲ့ကျောင်းသားမကြီးပွားဘူးပြောသူဆရာကြီးကိုမကျင်နာဘူးပေါ့ဗျာဟာဆရာကြီးချင်းချစ်လို့သင်ပေးတာမဟုတ်ဘူးဒါတကူတော့လုံးနေပေါ့ သူများတွေကအကုန်လုံးကြီးပွားတယ်ငါတယောက်တည်းပဲမကြီးပွားတယ်ပြီးတော့တက္ကသိုလ်ဆရာကြီးတွေပြန်လာပြီးမေးတယ်ဒါကြီးဆရာကြီးကျွန်တော်ချစ်တယ်ချစ်တယ်တကယ်တော့မချစ်ဘူးကျန်တဲ့ကျောင်းသားတွေအကုန်ကြီးပွားနေကြပြီကျွန်တော်တယောက်တည်းပဲမကြီးပွားတာအဲ့တော့ဆရာကြီးရဲ့ကျန်တဲ့တွေ့တွေမျက်ရည်မျက်ကပြက်ကဲလာလာလာဆိုဟိုတစ်ပင်တစ်ပင်ကိုခေါ်သွားတယ်အဲ့ဒီတစ်ပင်ကိုတက်ခိုင်းတယ်လက်ရှိဒီမှာကျောင်းမှာတင်းတဲ့ကျောင်းသားတွေတက်ခိုင်းတယ်သူလည်းအဲ့ဒီပင်ပေါ်တက်ခိုင်းတယ် ဆရာကြီးကမျက်နှာရိပ်မျက်နှာကပြအကြောင်းသားအကြောင်းသားတွေအသစ်ပင်ပေါ်အကုန်ရောက်တဲ့ချိန်မှာအတင်းလောက်ခိုင်းတာအတင်းလောက်ခိုင်းတော့ခုနကမကြီးပွားတဲ့တပည့်လိုက်အသစ်ပင်ပေါ်ရောက်နေတော့သစ်ပင်လှုပ်တက်ကအကုန်လုံးဝိုင်းလှုပ်ကြတယ်သူလည်းနီးစပ်ရတကန်ဆွဲကန်ရတာကိုအဲကြမှာဆရာကြီးဆုံးမတယ်ငါတို့ပဲမင်းကဟိုးရောင်ရောင်ဒီရောင်ရောင်လှုပ်နေလို့မကြည့်ပါတော့ခုသစ်ပင်ပေါ်မှာမင်းနေတဲ့ခိုက်တာမှကြည့်တခုခုကိုဆွဲဆွဲမြဲကန်ထားမှမင်းဒါပြုတ်မကြမှာပဲ ကိုမြင်အဲ့ဒီသဘောတိုင်းပဲဟိုရောင်ဒီအောင်မလုပ်ရအောင်ခုဆွဲဆွဲမြဲမြဲမြဲမြံစွာလှုပ်စ조사ဒါဆိုမြင်ကြီးပွားလိုက်အဲ့ကြမှာတပည့်ကသဘောပေါက်တာတခုတည်းပဲလောက်ကင်တော့ကြီးပွားတယ်ပေါ့နော်ဒါကတော့ဘုန်းကြီးတို့လူငယ်တွေတွေ့ပြောတာပါလောကနေပဲပဲမှလည်းဒီတိုင်းပဲဆွဲဆွဲမြဲမြဲတခုခုလှုပ်ထိုင်တော့အောင်မြင်ကြီးပွားတာဟိုဆက်ဆက်ဒီဆက်ဆက်တော့ကောင်းတော့ကောင်းတယ်ဒါပေမဲ့လို့တွတ်တက်ဖို့အောင်မြင်ဖို့ကြီးပွားဖို့ခက်တယ် တရားနယ်ပယ်ဘက်ကပုံဆိုးပါတယ်ဘုန်းကြီးလည်းလူချင်းလို့လုံနေလူချင်းလို့လုံနေတော့လူကများပြမြန်မြန်တရားရတဲ့နေ့တွေကိုသိကြိုက်တယ်ပေါ့အဲ့တော့အဲ့နောက်ကိုတကောက်ကောက်လိုက်နေကြတော့တရားရရင်မှတ်ထားဖို့ကဘုန်းကြီးတို့ကိုယ်မူခြင်းကိုယ်မူရာတွေနှုတ်မူရာတွေစိတ်ထားတွေပြောင်းပါလေဗျာအဲ့ဒါကြောင့်ဘုန်းကြီးဒီလိုကိုယ်တရားရတယ်လို့ အော်ဟဲ့အမိခန္ဓာပြီးဇံရတယ်မဲ့ရတယ်ဖိုးရတယ်မိခန္ဓာရင်အဲ့ဒါနဲ့တူအောင်ညီအောင်နေရင်တော့ကောင်းတော့ဗောဗျာပြောရင်တော့ကောင်းတော့အဲ့လိုဆိုရင်မနေတတ်ရင်မပြောတတ်ရင်ဂုံကူနေနေရမကြိုက်ပဲဖြစ်တယ်အပြစ်တင်စရာဖြစ်တယ်အကုသို့ဖြစ်စရာဖြစ်တယ်ဒါကြောင့်ဘုရားအဲ့လိုမဖြစ်စေချင်ပါဘူးဒါကြောင့်မို့အခုလေတရားထုတ်တဲ့ကကြံ့ကြံ့ပေးကျင်တာကတော့တရားတစ်ခုကိုဆွဆွမြဲမြဲအထုတ်ပါ သမထဆိုသမထဝိပဿနာဆိုဝိပဿနာပေါ့နော်ကာနုပဿနာဆိုကာနုပဿနာဝေနာနုပဿနာဆိုဝေနာနုပဿနာဆွဲဆွဲမြဲမြဲတခုအမြဲတမ်းတော့ခက်ခဲရှိတဲ့ခါတော့ပြောင်းရတာပေါ့ခက်ခဲမရှိဘဲနဲ့ဟိုထင်ရှားရလိုက်ပြောင်းတာလို့ဘာလို့ကြတော့အဆင်မပြေဘူးပေါ့နော်အဲ့ဒါကြောင့်ဒီခုဆွဲဆွဲမြဲမြဲတော့ဖို့ဘုန်းကြီးကတိုက်တော့နောက်မှတ်စုထဲမှာဘုန်းကြီးတို့ဂောစရတမ္ပစင်ဟာဆိုတာသမထကမ္မဋ္ဌာန်း40တဲ့တခုခုဆွဲဆွဲမြဲမြဲလို့ ဝိပဿနာအရှုရင်လည်းပဲဝိပဿနာကမ္မဋ္ဌာန်းအများကြီးရှိတယ်ကာနုပဿနာတော်မှာ14မျိုးရှိတယ်အဲ့ဒီတည်းကတစ်ခုခုဆွဲဆွဲမြဲမြဲလုပ်ပါဒါဘုန်းကြီးတို့တိုက်တွန်းပါဒါဆိုရင်တော့ဘုန်းကြီးတို့တွတ်တက်ပါနောက်ဒီမှာဘုန်းကြီးတို့ဗာဆက်ပြောခြင်းလဲဆိုအဲ့ဒီဂောစရတံပစင်နဲ့ပတ်သက်မနေ့ကလိုပြောတယ်ဂောစရတံပစင်ဆိုတာဘာလဲဆိုတော့နော်သတိပ္ပံ၄ပါးပေါ့သတိပ္ပံ၄ပါးတော့ဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ကတော့သတိပ္ပံ၄ပါးတွေကတဘာဘာရှုဖို့နော်အဲ့ဒါမှ မဂောဇရတံပစဉ်ကိုထကရာတိကြဖွင့်တာနော်လေးမျိုးဆိုဖွင့်တာဒီဟာလည်းတော်တော်ကောင်းပါတယ်ဒါကြောင့်ဘုန်းကြီးဒီထကရာတိကထကရာဖွင့်တဲ့အတိုင်းပြောဖို့ရည်ပဲပြီးဒီနှုတ်လေးတွေပေးတာခောဇရတံပစဉ်၄ပါးဆိုတာဒါတော့ဒီဘုန်းကြီးတို့စာမတိုင်းရေးတာပေါ့နော်ပြီးတော့ယောဂီတွေလည်းလုပ်လို့ရပါတယ်အသွားမှာသာဆောင်ရအပြာမှာမဆောင်တော့ကြဘုန်းကြီးတို့အမတ်တရီလွတ်တဲ့ခါကျခဝဝေးသွားတဲ့ခါမျိုးတွေဟိုဘုန်းကြီးတွေဆုံးခံတော့ဘုရားလည်းတက်က ဆုံးခံသွားရပြီဆိုဘုရားကျောင်းတော်တွေကလည်းဝေးကြီးပဲလေမြို့နယ်ရွာနယ်ဝေးကြီးအဲတော့ဒီလမ်းမှာလမ်းခုလမ်းမှာလည်းလွတ်နိုင်တာဆုံးခံရင်လည်းလွတ်နိုင်တာဆွန်စားတဲ့နေရာဆုံးခံတဲ့နေရာဒါတွေအလွတ်များလို့အဲ့ဒီနေရာတွေကိုအဓိကထားပြောတယ်ဆုံးခံသွားတဲ့အခါမှာဒါအသွားဆောင်တယ်ခွန်းသွားတဲ့အခါကမ္မထံပါသွားတာပေါ့ဒါအသွားဆောင်တယ်အပြန်ကြတော့ဒီကမ္မထံပါမလား ဒါအပြန်မှမဆောင်အသွားတော့ကမ္မထမ်းပါသွားတယ်အပြန်မှကမ္မထမ်းမပါခင်အသွားလာဆောင်ပြီးတော့အပြန်မှမဆောင်တဲ့ယဟန်ချို့ကြတော့အသွားမှကမ္မထမ်းမဆောင်မိဘူးအပြန်မှပဲသတိရပြီးတခါပြန်ဆောင်ခဲ့တယ်ဒါမျိုးလည်းရှိတယ်ချို့ကြအသွားအပြန်နှစ်ပါးလုံးမဆောင်တဲ့ယဟန်လည်းရှိတယ်ပေါ့နော်ဒီဘုံဒီယဟန်အတွက်ကတော်တော်မကောင်းဘူးပေါ့ဒီလိုကြသွားပြောင်းနှစ်ပါးလုံးစောင်းနေတဲ့ရဟန်းတော်တွေလည်းအများကြီးပဲပေါ့ အဲတော့ဒီဟာလေးတွေတစ်ခုချင်းတက္ကရာဆရာကြီးကသေချာဖွင့်ပြီးပြောသွားတယ်အဲ့ဒီထဲမှာလည်းဘုန်းကြီးတို့လိုက်နာစရာမှတ်သားစရာလေးလည်းပါတော့ဗောလေဘုန်းကြီးအဲ့ဒါကြောင့်ဒါလေးကိုယူပြောတော့အဲ့ဒီမှာဘာပါလဲဆိုတော့ဘုန်းကြီးတို့နံပါတ်1ဟာလေးကြည့်အောင်နော်အဲဒီယဟန်၄မျိုးရှိတဲ့တဲ့ယောဂီ၄မျိုးယဟန်၄မျိုးတူတူပဲပေါ့ဗျာအသွားမှာသာဆောင်အပြားမှာမဆောင်တဲ့ယဟန်ဆိုတော့ဘယ်လိုဟာမျိုးလဲဆိုတော့ ကျောင်းမှာတရားထုတ်တယ်ပေါ့ဗျာကျောင်းမှာတန်းဟိုမှာစဉ္ညာလျှောက်ပြီးမှတ်တယ်ထိုင်ပြီးမှတ်တယ်ဒီတကသေးစိတ်မူရလေးတွေမှတ်တယ်အဲကိုယ့်ရဲ့ရိတ်တာကြောင်းတွင်းမှာနိဝရဏမကောင်းတဲ့နိဝရဏတွေကိလေသာတွေမဖြစ်အောင်ကျင့်ကြအထုံနေတဲ့အသေးစိတ်မူရလေးရဲ့ဆိုင်အဲ့ဒီလိုညမှာလည်းတညလုံးနေတယ်ပေါ့သူကတော့ရှေ့ရှေ့တုန်းကတော့တညကို300တောင်းသတ်မှတ်တယ်ပေါ့ညာ ပုရိမယံမေဇိမယံပစ္စည်းမယံဆိုဒီလိုပေါ့နော်ပုရိမယံတိုင်အောင်တညာလုံးအဲပုရိမယံတိုင်အောင်မှတ်ပါတယ်မေဇိမယံမှာတော့ကျင့်ရပါတယ်အေးရပစ္စည်းမယံပေါ့နောက်ဆုံးမို့တော့လင်းလောက်အချိန်မှာထပြီးအဲ့ရနေစမှတ်အဲ့ရနေမှတ်ပြီးတော့ဒီကဘယ်လိုရုပ်လောက်ရလဲဆိုမနေ့ရောက်လာရင်ဒီဘုန်းကြီးတို့ခုခေတ်ကတော့ယောဂီတွေတချို့ကဝေယဝစမလုပ်ကောင်းမဟုတ်ဘူးဗျာဒီမှာတော့တိကျညွန်ထားတယ် အဲ့ဒီကနေပြီးတော့နုနည်းနည်းလင်းအောင်ရလာပြီဆိုဖះရှင်ဖះစီဒီဝန်နဲ့ကိုဒီပြစီလဲလာတော့စေတကနာဝတ်ခေါ်တယ်။ရတော့တော်ရေပန်းတော်ရေလှူဒန္တာတဏ္ဍာဒါတွေလောတယ်။ဘောရိယင်္ဂနာဝတ်ဆိုတာတော့ဘောရိညောင်မြောက်ကသေရွက်တွေလှဲပေးတာတန်ရှင်းလုပ်ပါတော့လောက်ရတာအမိုက်တွေပြစ်တာပြီးတော့သုံးဆောင်ရေချိုးရေတွေပေါ့နော်။ကို့မှာဆရာသမားရေဆရာသမားရေချိုးရေတွေသုံးရေတွေခတ်ပေးရတယ်။တောက်ရေတွေခတ်ပေးရတယ်ပေါ့ ပြီးတော့ကိုယ်ကဆရာသမားရှိရင်အာစီရိယဝတ်ဥပိ္ပဇေဝတ်ဒါတွေလည်းအကုန်လုံးရပါတယ်ဖြစ်ကျင်းရပါတယ်အဲ့ဒါတွေကဘာလဲဆရာသမားမျက်နာသိခြင်းနဲ့မျက်နာသိဖို့ရေချိုးခြင်းရေချိုးဖို့စာပြီးတော့သင်္ကန်းလျှော့ခြင်းနဲ့သင်္ကန်းလျှော့ပေးဖို့စာပြီးတော့ပြီးတော့မှဆရာသမားရဲ့ကျင့်ဝတ်တွေအကုန်လုံးပြီးဆိုမှကိုယ့်ရဲ့ဒီချိုးစရာတို့ကိုယ်လည်းတုတ်တင်စရာတို့ဆရာလုပ်လုပ်ပြီးတော့ဘာမှလုံးမရှိဘူးဆို ကိုယ့်ရဲ့ကမ္မထံတရားကိုဆက်ပြီးအထောက်ဖို့ဒီလိုညွန်ထားပါ ပြီးတော့ခါမှဆောင်းငံချိန်ရောက်တဲ့ခါကျတော့ကိုယ်ကမ္မရှုမှတ်မှုကရပေါ့ရပြီးတော့ဘာလို့လဲဆိုတော့အင်းရှုမှတ်မှုနဲ့သာလဲဒီတပိတ်တွေသင်္ကန်းတွေယူရတယ်ပြင်ရတယ်ပေါ့အဲ့လိုတပိတ်တွေသင်္ကန်းတွေပြင်ပြီးတော့နောက်ပိုင်းကျသူကဘာလို့လဲရှုမှတ်မှုပဲပဲဒီကြောင်းကနေထွက်ခွာလာကြောင်းထွက်လာတော့ဒီမှာဒါလေးပြန်ဒါလေးတတိထားပြောရင်နော်ကြောင်းထွက်လာလမ်းမှာလမ်းခုတ်လာမှာ တောင်ပေါ်မှာဇီဒီတစီတဆူရှိတယ်ဆိုပါဘိုးကအဲ့ဒီ ချိန်လဲရသေးတယ်ဟုတ်လားဆုံးခံချိန်လဲစောနေသေးတယ်ဆိုရင်ဘာလို့ကြလဲဆိုအဲ့ဒီတောင်ပေါ်မှာရှိတဲ့စီရီကိုတက်ဖူးကြတယ်တက်ဖူးတဲ့ခါကျတော့ဒီမှာဘာပြောသွားလဲဆိုကိုကအရင်တော့ဗုဒ္ဓလူတိဘွားနေတော့ဒီကမ္မဋ္ဌာန်းဆက်ဘွားမယ်ဗုဒ္ဓလူတိမဟုတ်ဘူးခုခုခေတ်လိုပြောနေဝိပဿနာဘွားနေတဲ့ပုံကုမျိုးဝိပဿနာဘွားနေတဲ့ပုံကုမျိုးကအဲ့ဒီတောင်ချီရင်မှာကိုလာတဲ့ပစ္စည်းတွေပေါ့တောင်ကဆောင်းတိုင်းလောက်ထားဆိုတောင်ချီရင်မှာကိုလိုယူခဲ့တဲ့ပစ္စည်းတွေအသာထားခဲ့တယ်လို့ပဲ ဥမာပေးထားတော့ကိုယ်ငဘမှတ်နေတဲ့ဝိပဿနာကမ္မနာခဏထားဖရာဇေဒီတွေးတဲ့ချိန်ကနေဖရာခုံတော့ပွားရမယ်အဲ့ဒါလေးပြောချင်တာပေါ့နော်ဖရာခုံတော့ပွားပွားပြီးတော့ဒီဇေဒီကိုသူကတော့ကတော့ပေါ်ပါဗျညာပဲရစ်ရစ်ပတ်ပြီးကတော့ညာလက်ရရစ်ရစ်ပတ်ပြီးကတော့ကတော့ရှ िख ိုးပေါ့ရှ िख ိုးပြီးတော့တော့ပြန်ဆင်းပေါ့ဖရာရှင်ရှင်းမောက်ရောက်နေလို့ဖရာကုံတော်ကြီးရှ िख ိုးပြီးဖရာကုံတော်ပွားခိုင်းတာပါ ဘောရိပင်လည်းဘောရိပင်ရှ िख ိုးပေါ့ဇေဒီဆိုတဲ့ဇေဒီရှ िख ိုးပေါ့ရုပ်ဘွားလို့ဆိုရုပ်ဘွားလို့ရှ िख ိုးရှ िख ိုးပြီးတော့ဇေဒီပတ်ပတ်ပြီးတော့ပြန်ဆင်းပြန်ဆင်းပြီးတော့ခုနကိုသိမ့်ထားခဲ့တဲ့ပစ္စည်းတွေကိုပြန်ပြီးတော့ယူသလိုပေါ့နော်အဲ့ဒါမှဗုဒ္ဓလိုဒီကိုချပြီးတော့အရင်ရှုမှတ်နေကြကမ္မထံကိုရှုမှတ်ပြီးတော့သင်္ကန်းယုံရွာတဲ့ဆုံးခံကြောင်းအဲ့ဒါပြောချင်တာနော်ဘုန်းကြီးတို့စာပေသမားတွေအဲ့ဒါကိုဘုန်းကြီးတို့ကမ္မထံလို့ကမ္မထံရိပ်တာက ယောဂီတို့တော်တော်တော်ထောက်တယ်ပြောတယ်ဘုန်းကြီးကတော့နှစ်ဖက်လုံးနေလာတော့သူတို့ဘာထောက်တယ်ဆိုသိလိုက်တယ်ဘယ်လိုလဲဆိုဘုန်းကြီးတို့ဒီရိတ်တာလောကမှာကြတော့ယောဂီကို အမှတ်တရနဲ့မလွတ်အောင် ကမ္မဋ္ဌာန်းစရာ သူတီလာလဲအမှတ်တရနဲ့ကြော့ခိုင်းတာအဲတော့ဘုန်းကြီးလာကြော့တန်ဃာကြော့နေတန်ဃာကုံကိုပွားရမယ်လို့ဆိုလိုတယ်ဗျပြောချင်တာဖရာကြော့နေဖရာကုံတော့ပွားရမယ်လက်ရှိကမ္မဋ္ဌာန်းရရမယ်ဒါကိုပြောချင်တာစာပေရ ဒါပေမဲ့လို့ဘုန်းကြီးတို့ပြောချင်တာကသူကဒီကမ္မထမ်းဆရာကြီးအားထုတ်နေတော့သူ့စိတ်တိုင်းကြအားထုတ်ပေါ့နော်ဒါပေမဲ့လို့တကယ်လုံးတင်တာတော့ဒီတန်ခါကိုကြော့ပြီဆိုရင်တော့တန်ခါခုံမပွားမယ်တတိပ္ပံတော့လို့မရဘူးစာပေမှာဒါကိုဒီ lens ပြောနေတယ်ခုနပြောတယ်ဝိပဿနာလုံးနေဝိပဿနာခဏရလိုက်တန်ခါမြင်တဲ့ခြံနဲ့တန်ခါခုံတော့ပွားပြီကြော့ဖျားဟုလာတယ်နော်ကိုဝိပဿနာရလိုက်ရပြီးတော့ဒီဖျား ကုန်တော့ပွားဒါကိုဆုပ်လို့နော်ခုတော်တော်များများအဲ့လိုဖြစ်တော့ဘုန်းတော်ဟိုမှာတန်ခါတစ်ပါးတွေ့လို့သွားနေသူဟာဒီတတိပ္ပာနဲ့ပဲကြောနေတယ်သူသူအမှတ်ကိုမပြတ်အောင်မလုပ်တာဒီကိုမယိုသေးတဲ့သဘောမျိုးတွေအဲ့လိုမျိုးတွေပြောတာပရိယတ်ဒီလောကဆရာတော်ကြီးတွေလုံနေတာတခြားသည်ဖြစ်နေဒါပေမဲ့တခုရှိတာဘုန်းကြီးတို့ရေးသားဆရာတော်ကြီးတွေကဒါအမှတ်လုံးမှဆိုလို့ဆိုတဲ့အနေနဲ့ဟိုကြောလည်းအမှတ်တတိပါမှာတချို့ဆရာတော်ကြီးကအဲကြောတော့အမှတ်တတိမပိုင်ဆိုတာငေါ့တာတွေရှိတာယောဂီဘက်ကကြည့် ကျွန်တော်နှစ်ပိုင်းဘုန်းကြီးမှာယူပါတယ်အဲ့လိုကမ္မထာဆရာများတွေ့လာရင်တော့သူ့အတိုင်းပဲကတော့ပေါ့သူ့အတိုင်းပဲရှုမှတ်ပေါ့တကယ်စာမရှိတာကတော့ဘုရားကုံတော်ဘုရားကတော့မယ်ဆိုဘုရားကုံတော်ပွားမယ်နော်အဲ့မှတ်ထားပါဘုန်းကြီးတို့ဘုန်းကြီးပါဝင်ပေါ့နော်ဘုန်းကြီးတို့ဗမာပြည်သွားပြီးဘုရားတွေကတော့ကြလဲပြီးမပြန်နဲ့နော်ဘုရားကုံတော်ကြာကြာနာနာပွားနော်ကတော့ကတော့ပြီးတော့ဘုန်းကြီးကတော့တေချာပွားတယ်ခု ဒီဒီတရားတွေသိပြီးတော့နောက်ပိုင်းမှာဘူးနော်ဘုန်းကြီးလည်းဝန်ခံပါတယ်ဓမ္မကြီးတို့ဓမ္မကြီးတို့တခါကြီးတို့ကျပြင်းမတင်ကြဘူးဘုန်းကြီးတို့လည်းအဲ့လိုပဲနည်းနည်းပါးပါးကြော့ပြီးတော့လက်ပတ်ပြီးတော့ဘုရားလဲပြီးပြန်လို့လူရှင်တော်များပြောလို့ဘုရားလဲပြီးပြန်လာအဲ့လိုဖြစ်အဲ့လိုမဖြစ်အောင်နော်ဘုရားကတော့ကြာကြာနာနာပွားကိုလူတိတ်ဆိတ်တဲ့နေရာလေးနေရေးချေရေးချေပြီးတရားပွားတရားပွားပြီးကြော့မပြမချင်းပေါ်လေဘုရားကတော့လေကိုယ်စိတ်တရားဆင်ញံနှလုံးသွင်းပြီးတော့အဲ့လိုနေပေါ့ ဆောင်းနှံရောက်တဲ့တိုင်ကိုကားပေါ်ရောက်တဲ့တိုင်အဲ့လိုဆင်းရဲပေါ့မရွှေဘုံဘုရားကြီးသွားဖူးတယ်ဆိုဒီလိုလေးပွားစီခြင်းလို့ဘုံညာပြောတာပါနော်ဘယ်ဘုရားပဲဖူးဖူးအဲ့ဒီလိုလုပ်ပါအဲ့ဒါမှသာရင်စာပေနဲ့စာပေညွန်ကြားချက်နဲ့လည်းညီတယ်နော်ပညာရှိသူတော်ကောင်းတွေပညာတတ်ရဟန်းတော်တွေကအဲ့ဒါကိုကြည်ပါတယ်ဗျာအဲ့ဒါလေးမှတ်ထားဖို့အဲ့တော့တချို့ပုဂ္ဂိုလ်များကြတော့ဒီအသွားမှာဆောင်းခုနလိုကမ္မထာနဲ့ဆောင်းပြီးရွာရဲဆုံးခံသွားတယ် လွန်ကသွားတော့ဟိုလားအဲဒီရွာတွေရောက်ရွာတွေရောက်တဲ့ခါကျတချို့ရွာသူရွာသားတွေကဆုံးကတ်လူတာတွေခြေတိုင်းသူအမှတ်တတိမလွတ်အောင်ဖုံးပေးတယ်သုံးဆောင်တယ်တရားဟောတရားရှိလဲအမှတ်တတိလေးနဲ့တရားဟောတယ်ဟောပြီးပြန်လာတယ်ပြန်လာတဲ့ခါကျတချို့မထေကြီးတွေရှိတယ်မထေကြီးတွေကသူတို့ရဲ့ပစ္စာသမဏရဟန်းငယ်လေးတွေတာမဏေငယ်လေးတွေသူကပ္ပိယတွေကလာကြိုကပ္ပိယလာကြိုတဲ့ခါကျကပ္ပိယတွေဟာဆရာတော်ဒီနေ့ကြာလိုက်လားဘာလုပ်နာပါ냐 အဲဒီမှာစကားဆင်ပြီးပြောပြီးလွတ်တော့တော့ဗျာငါဒီနေ့ပဲဟောခဲ့တယ်ဘာလုပ်ခဲ့တယ်ညာလို့အပြန်ကျတော့ကျတော့အမှတ်တရမပါတော့သူတို့နဲ့ပဲစကားပြောပြီးပြန်လာတာအဲအသွားတော့အမှတ်တရပါတယ်အပြန်ကျတော့အမှတ်တရမပါတော့အသွားမှသာ ဆောင်ပြီးပြန်မှမဆောင်ဘူးဒါကိုပြောတယ်ဟောဗုဒ္ဓဘာသာဘုန်းကြီးဒီစာရဲအတိုင်းရင်ပြောမယ်နော်ဒုတိယကျတော့ဗာလဲဆိုအသွားမှမဆောင်ဘူးရအပြန်မှသာဆောင်တယ်အသွားမှဘာလို့မဆောင်လဲဆိုတော့ဘုန်းကြီး ဒီရေးတာလောကရောက်တော့ဒီလိုကမယုံဘူးဘုန်းကြီးတို့မန္လေးနေခဲ့တဲ့အခါမှာအာရုံဆုံးမရှိဘူးဗျဒီသူတို့မှတည်းတည်းဆင်းရဲဖြစ်တယ်လို့ခုံပေးကြအဲ့ဒါမယုံအဟုတ်ကိုမရှိတာလို့အခုခုအဲ့ဒါပြောဒီဟာနဲ့သွားတူနေတယ်ဘာပြောလဲဆိုဒီမှာအသွားမှာအသွားမှာမဆောင်တဲ့ယဟန်ပြောဘာလဲဆိုစောစောကညပေါ့ဗျာညသူကဥရိမယံမအိပ်ဘူးအဲ့ချိန်ကြီးတရားမှတ်တယ် တနေ့ကုန်တညနေလုံးတရားမှတ်တယ်မနေ့ကြလဲတခါဝေယဥစ္စာတွေလောက်ရတာကိုအာယုံစုကမရှိဘူးအဲ့မဲ့ဘိုက်ကစားတာဟိုပြမနေနိုင်အောင်အဲ့လိုဖြစ်တာဝေယဥစ္စာလည်းပြတ်လို့မဖြစ်ဘူးလေလောက်ရတာပဲအချိန်တန်တော့ရေချုံမှုချိုးသွားပြီအဲ့ရနေဘယ်လိုမှမမှတ်နိုင်တော့ဝမ်းကဟာနေတော့အမှတ်တရလွတ်နေပြီဝမ်းပူလောင်မှုတွေနှိမ့်ဆက်တခါအဲ့ဒါကိုပြောတယ်အဲ့ဒီခါကျသူက ခန္ဓာကလည်းတိုက်ပူလောင်မှုတွေနှိမ့်ဆက်တဲ့အာရမမီဝဲဝမ်းမရတောက်ဝမ်းမရတောက်တဲ့ကကြတော့မနေနိုင်မထိုင်နိုင်ဖြစ်တာပေါ့ဒါတော့ဒါပေမဲ့လို့တပိတ်ယူပြီးအိမ်မှာဆုံးကိုလင်းလင်းမြန်မြန်သွားတော့ပဲရဆုံးကမြန်မြန်ဝင်နေပေါ့ဝင်ပြီးတဲ့ခါကျသူကဒီမျိုးတဲ့အရင်ကတော့ဒီမျိုးတဲ့ကြဒီမှာဆွန်းစားစရာတွေရှိတယ်ဒီဒီကြောင်းနေရဝေးတော့ကြောင်းဒီပြန်လာချို့လာနီးတာတွေရှိတယ် အဲ့ဒီမှာသူကမဖြစ်လဲဆိုဝမ်းကတားပူလောင်နေတာပူလောင်နေတဲ့ကကြိုက်ဆွမ်းစားဆရာမြန်မြန်မြန်မြန်သွားပြီးဖုံးပေးရတယ်အဲ့မှာဝမ်းအာရပြီပြီဆိုမှတတိယပြန်ကနိုင်တာအဲ့ဒါကိုပြောတယ်စောစောကဝမ်းဆာလောင်မှုမှုတွေတိတ်ပြီးနှိပ်စက်နေတဲ့အတွက်အမှတ်တတိတွေလွတ်နေတယ်ဒါကိုပြောပါနောက်ဝမ်းကိုထိုက်လျောက်ဖုံးပေးလိုက်တဲ့အခါတက်တောင်တက်တာဖြစ်သွားနော်မှာဆံပြုတ်လောင်းတာတို့မျိုးထဲမှာတင့်တော်တဲ့အစာပြေလေးတွေကတ်တာတို့ အဲ့ဒါလေးတွေဖုံးပေးပြီးမှသူကဝမ်းကဝမ်းမြငြိမ့်သွားငြိမ့်သွားမှသူကစိတ်ကလည်းကိုယ်ကလည်းငြိမ့်ချပြီးအမှတ်တရပြန်တရိယာအဲ့ဒီနောက်ပိုင်းကျသူကအကြောင်းပြန်သည်ထီအောင်အမှတ်တရလေးလည်းပဲပြန်တယ်ပေါ့ဗျာအဲ့ဒါကအသွားမဆောင်နဲ့အပြန်ဆောင်တဲ့ပုဂ္ဂိုလ်နော်ဒါလူငယ်တွေရဲ့ဘုန်းကြီးတို့ဒီနေ့ခေတ်မှာဘုံမကြီးတဲ့တန်ခါငယ်တွေဆိုင်တဲ့တန်ခါလေးတွေတော်တော်များများအာရုံစုံမရှိပါဘူးဗျအာရုံမရှိတော့ဒီလိုပဲဘုန်းကြီးတို့ငယ်ငယ်တော့ရုန်းကန်ကြရတယ် ဒီကဲမှာတော့တော်တော်များများလောင်းလူကြတယ်ပေါ့လေလူတဲ့ဒကာမတွေပေါ်တော့မဆုံးပြောနောက်တစ်ခုကတော့အသွားအပြန်နှစ်ပါးလုံးမှာမဆောင်တဲ့ယဟန်ချိုးကအသွားလည်းမဆောင်အပြန်လည်းမဆောင်ဒါမျိုးတွေများနော်အဲ့လိုမျိုးအမှတ်တတိလွတ်နေတာပေါ့ဗျာပြောရရင်တော့နော်ယဟန်ဆိုတာကဘုန်းကြီးတို့ဒီအထုကကမ္မထတရားရှိရတယ်တရားလည်းအထုတ်နေရမယ် အဲ့ဒီလိုနေရတယ်ပေါ့အဲ့ဒီလိုမနေဘဲနဲ့မိမိလေးပေါ်ပေါ်နေရနေတော့ဟုတ်လားဒီဘက်ဘဝမှာလည်းတရားများနေနောက်ဘဝမှာလည်းတရားရဖို့မလွယ်ဘူးဗျာနော်အဲ့ဒီသူကဘာမှကို အမှတ်တရလွတ်ပြီးတော့ဘာတရားမှကိုမရှိတော့ဘူးအဲ့တော့ဘာတွေဖြစ်လာလဲဆိုတော့တရား အလုတ်တွေကင်းမဲ့လာရင်ဘုရားတရားတန်ခါပေါ်မှာလည်းယုံမတန်တရားတွေဖြစ်လာယုံကြည်မှုတွေကင်းလာတယ်အကျင့်သိက္ခာပေါ်မှာလည်းယုံကြည်မှုတွေကင်းလာတယ်တရင်မတုံးပေါ်ချင်းချင်းမှာလည်းကိုက ပြဒနာတက်လာသီးမခံနိုင်တော့အဲ့လိုမျိုးတွေဖြစ်တော့နော်ဒီတဲ့အခါကျအမှတ်တရလွတ်လာရင်လည်းပဲအာယုန်တွေတွေ့ကြုံလာတဲ့အခါကျတော့ကိုယ်ကလိုချင်တာနှစ်သက်တာတွေဖြစ်တတ်တယ်လိုချင်တာမရရင်လည်းဒေါသတွေထွက်တာတွေဖြစ်တတ်တယ်စားတော့တွေလည်းအမှတ်တရလွတ်ပြီးစားတော့ရင်လည်းမတရားစားမိတတ်တော့စားခြင်းနဲ့စားအိတ်ခြင်းနဲ့အိတ်ဓာမျိုးတွေဖြစ်တတ်တော့ဒီတဲ့အခါကျတော့ဒီတရားဘာညာကုသိုလ်ကောင်းမှုလုပ်ပြန်ရင်လည်းနတ်ဘဝ လူဝချမ်းသာတော့မျောပြီးလောက်တတ်တာမျိုးဒါမျိုးတွေဖြစ်တော့အဲတော့ချုပ်ပြောရရင်ကြောင်းနေစဉ်တုန်းကလည်းတရားလောကသတိမရအောင်လုံလည်းမလုပ်ဘူးမြို့ထဲရွာထဲဆုံးခံသွားတဲ့အခါကျလည်းအမှတ်တရမရှိဘူးလုံလည်းမလုပ်ဘူးဒကာဓမ္မတွေပြောတဲ့အခါလည်းလူဟုကြောင်များလို့လောကလူတွေလိုပဲပြောဆိုဆက်ဆံပေါ့အဲဘုန်းကြီးတို့ဒကာဓမ္မတွေကလည်းဒါလည်းသတိထားအောင်ပေါ့လူကလည်းဒီဆက်ဆံရေးပြောတဲ့ ဆက်ဆံရေးကောင်းတဲ့ပုဂ္ဂိုလ်ကြီးတိတ်ကြိုက်ကြတာများတော့ဒါလေးကိုအသိဉာဏ်နဲ့ဆင်ញံပြီးကိုယ်ကိုယ်တတ်ဖို့တော့လိုတော့ပါဒီကျိုးကလည်းအလိုနဲ့သွားတော့အဲ့တော့ကမ္မထအကုန်လုံးလွတ်နေအဲ့ဒီလိုပုံကုမျိုးကြတော့ဒါအသွားလည်းမဆောင်ပြန်လည်းမဆောင်ဘူးပေါ့နော်။မာဒီဆရာတော်ရတော့ဗာကောက်ချက်ကြအင်းရမ်းမိုင်တော့ဒီလိုရမ်းပြောတော့မသိတော့ပါဘူးဆိုဒီလိုကောက်ချက်ချပါ။ဒီတော့အသွားပြောင်နှစ်ပါးလုံးဆောင်တဲ့ယဟန် ကျောင်းနေစေကျောင်းမှာဝေယဥစ္စာလို့ရင်းနဲ့လည်းအမှတ်တရမလို့အောင် လုပ်တယ်ဆုံးငံသွားတယ်ဘယ်ပုဂ္ဂိုလ်ကဘာပဲကကဘာပဲလူလူမှတ်တရမလို့ရအောင်အမှတ်တရလေးနဲ့မလို့ရအောင်လုပ်တယ်ပြောတယ်ဟောတယ်ဆုံးပါတယ်ပြန်လာလည်းမှတ်တရမလို့ရအောင်နေတယ်အဲ့လိုနေတာပေါ့ဗျာနေထိုင်သွားတာမျိုးဒါအသွာဝပြန်ဝဆောင်းတဲ့ယဟန်ဆိုဒါမျိုးပြောပါနော်အဲ့ဒီတည်းမှာဘုန်းကြီးဒီတည်းမှာရေးတယ် ကတပစ္ဆာဂတိကကျင့်ဝတ်ဆိုဒါလေးဟိုတလောကဓမ္မကြီးတို့ဟိုအကြောင်းနာဝရှိပါနော်အဲ့ဒါလေးကဘာလဲဆိုတော့ကတပစ္ဆာဂတိကကျင့်ဝတ်ဆိုတာဘုန်းကြီးတို့သုလသောတာပန်မှာဘုန်းကြီးနည်းနည်းပြောခဲ့ဘူးသုလသောတာပန်ဟာစိတ်မချရဘူးဖះလောင်းများတောင်မှဓာရိရပြီးတဲ့နောက် နိုင်မှာငရဲကြတာတွေပါလေတေမိဇတ်တော်ကျင် သိတာတယ်ဆိုတဲ့အကြောင်းပြောခဲ့ပါတရားလောင်းတို့မြည်သည်ဒီလေးသိင်ချင်တဲ့ကဘာတသိပါရင်ဖြည့်တဲ့နေရာမှာဘုရားရှင် ကိုရောမြတ်တွေနဲ့ကိုကြိမ်တွေ့ခဲ့ပါတယ်ကိုကြိမ်မှာသင်္ကန်းဝတ်ခဲ့ပါတယ်သင်္ကန်းဝတ်တဲ့ခါမှာဒီလိုကတပစ္ဆာဂတိကကျင့်ဖို့ဆိုတာကိုသူကကျင့်ဟုတ်တယ်အဲ့ဒါဘာလဲဆိုဆုံးငံသွားတဲ့ဆုံးငံသွားတဲ့ခါကအပြန်ကောဘုရားလောင်းရဟန်းဘဝနဲ့မလွတ်အောင်အထောက် ပြီးတော့သင်္ခါရုပ္ပခညာအောင်လည်းရအောင်အထုတ်အဲ့ဒီထိအောင်အထုတ်ခဲ့အထုတ်ခဲ့တဲ့ပုံကောများတော်မှဒီဂတိကဒီကလေးလည်းငရဲကြသွားတာလို့ဒိဋ္ဌံဘုံဘရောက်တာတော့အများကြီးတွေ့ကြုံရတယ်။ရောခွန်ကြီးတို့အဲ့ဒီမှာကတပစ္ဆာဂတိကဝေဆိုတာဒီကမ္မထံကိုဒီဆုံးမသွားတဲ့အခါဒါအလွတ်များဆုံးနေရာကိုပြောတာပေါ့နော်လွတ်တဲ့ကိုဆုံးမသွားတော့လွတ်တတ်တယ်ဆုံးမပြန်တဲ့ကလွတ်တတ်တယ်ဒါမျိုးပေါ့ ခုဘုန်းကြီးတို့ဒီခေတ်ကာလအနေနဲ့ပြောရရင်တော့စွန်းစားကြောင်းနော်စွန်းကြောင်းသွားတဲ့ခါမျိုးလွတ်တယ်စွန်းစားတဲ့ခါမျိုးလွတ်တယ်စွန်းကြောင်းကပြန်လာတဲ့ခါမျိုးလွတ်တယ်ပေါ့အဲ့ဒါမျိုးမလွတ်အောင်ဘုန်းကြီးတို့ကဒါကိုတရားမှတ်တတိလေးနဲ့အမြဲမပြတ်နေစေချင်တာပေါ့နော်အဲ့တော့ကတ္တပစ္စည်းကဂရိကဝတ်ဆိုတာဘာလဲဆိုဘုန်းကြီးတို့ဒီမှာစာပေထက်ကလာတိုင်းဘုန်းကြီးပြောပါသူကတကယ်ကိုသာနာတော်မှာ ဒါတရားနဲ့သင်္ကန်းဝက်လာတဲ့ပုံကိုယ်တွေကိုဆိုလိုပါတယ်အဲ့ဒီပုံကိုယ်တွေကနည်းနည်းလေးမဟုတ်တန်ဃာတွေစုနေကြတယ်10ပါအပါ20ပါ30ပါ40ပါ50အစရဒီလိုစုပေါင်းနေကြတယ်စုပေါင်းနေထိုင်ပြီးနောက်ပိုင်းမှာသူတို့ကတိကဝတ္တိထားကြတယ်ငါတို့ဟာလောကမှာကြွေးတွေရှိနေလို့ကြွေးတွေနှိပ်ဆက်လို့သင်္ကန်းပြူတာမဟုတ်ဘူးသင်္ကန်းဝက်လာကြတာမဟုတ်ဘူးဘေးမျိုးမျိုးအန္တရာယ်မျိုးမျိုးတွေနှိပ်ဆက်လို့သင်္ကန်းဝက်လာလည်းမဟုတ်ဘူး ဘာလို့ဝင်လဲဆင်းရဲဒုက္ခမျိုးမျိုးဘေးမျိုးမျိုးဆင်းရဲဒုက္ခမျိုးမျိုးယောဂမျိုးမျိုးပါမှာလွတ်မြောက်အောင်ကျင့်ဖို့အတွက်ရံပြူကြခြင်းဖြစ်တယ်ရံပြူလာကြခြင်းဖြစ်တယ်ဒါကြောင့်ဘယ်ချိန်မှာပဲပြေသွားသွားလာလာ နေနေထိုင်ထိုင်ဖြစ်ပေါ်လာတဲ့မကောင်းတဲ့စိတ်ကိလေသာစိတ်တွေကိုဖြစ်ပေါ်စေခဏမှာပဲတို့ရှုမှတ်နေအောင်ကြိုးစားကြမယ်အဲ့ဒါတွေကိုနိုင်အောင်မှတ်မယ်ပေါ့ဗျအဲ့ဒီကိုဂတိကဝတ်ထားတာကို ကတပစ္စကဂတိကဝလို့ခေါ်တယ်။ဘယ်ချိန်မှဆိုပြောကျင်တာသွားသွားလာလာ အေးအေးနေနေထိုင်ထိုင်ဒီမကောင်းတဲ့ကိလေသာစိတ်တွေကိုတို့ဖြစ်ကြောမရှိအောင်ဖြစ်တာတော့ဖြစ်မယ်လေဖြစ်ကြောမရှိအောင်တို့တွေတတ်နိုင်တာမှတ်ကြမယ်မလွတ်ရအောင်မှတ်မယ်အဲ့လိုဂရိကဝထားပြီးတကယ်ကြင်ညာတော့ဥမာသူကတော့ထေရဘာဖွင့်ပြလဲဆုံးငံသွားတယ်ဒီပါးတွေကအတူတူသွားကြတယ်ဆိုပါတော့ဆုံးငံသွားစေခိုက်တမ်းမှာအတူတူသွားတယ်သွားတဲ့ခါမှာ ရှေ့ကပုဂ္ဂိုလ်ကဒီအမှတ်တရလွတ်သွားရင်သူကရက်သွားနော်ရပ်ပြီးတော့ဒီကိလေသာစိတ်ကဝင်လာဒီကိလေသာစိတ်ကိုချက်ချင်းရှုမှတ်တယ်ရပ်သွားရှေးကအရှေ့ကပုဂ္ဂိုလ်ရပ်သွားပြီနောက်ကပုဂ္ဂိုလ်တွေကလည်းရပ်သွားဩရှေးကပုဂ္ဂိုလ်ကဒီကိလေသာစိတ်တွေဝင်လို့ပဲသိတော့အဲတော့အဲ့ဒီနေအဲ့ဒီတိုင်းမနှိမ်နှင်းနိုင်ဘူးဆိုရင်ဟိုကိုယ့်အကိုပြစ်တင်ပြီးတော့ဝိပဿနာဆက်အထောက်တော့ဟောသိမှဒီအကုသိုလ်တွေဝင်လာ သင်ဟာဒီဟာတွေကိုမနှိမ့်နှိမ့်မလာဘူးဒီလိုမနှိမ့်နှိမ့်နေတာမသိတော့ဘူးအဲ့ဒီလိုနဲ့ကိုယ့်အကိုအပြစ်တင်ပြီးတော့ကိုယ့်အကိုဆုံးမပြီးတော့ဒီတရားရှုမှလို့အဲ့ဒီလိုလမ်းသွားရင်လာရင်လည်းပဲတရားရတဲ့ပုဂ္ဂိုလ်အများကြီးပဲဆိုမှတ်တမ်းတင်တာနော်ပြီးမှဒီအရိယာမရောက်သေးတဲ့ညာနဲ့ဒီကိလေသာတွေကိုရသွားမှတ်တယ်ရသွားမှတ်ပြီးတော့ဒီကကမ္မဋ္ဌာန်းကိုဆက်လက်နှလုံးသွင်းပြီးဆွမ်းခံသွားတယ်ပေါ့ဆွမ်းခံသွားတယ် ဒီဆွမ်းခံသွားတယ်ဆွမ်းစားတယ်ဆွမ်းစားပြီးတဲ့အချိန်ပြန်လာတဲ့အချိန်မှာကမ္မထာမပြရှုမှတ်နေရတနည်းအားဖြင့်ပြောရင်မကောင်းတဲ့စိတ်တွေအဝင်မကောင်းမပြဒလဆမှတ်နေရဘယ်မူရာပဲဖြစ်ဖြစ်ဒီကိလေသာတွေမဝင်ရဘူးတကယ်လို့ဝင်ခဲ့ရင်တော့သူကအဲဒီဝင်ခဲ့တဲ့နေရာနေပြန်ပြီးတော့ပြန်မှတ်ရတယ်ပေါ့နော်အဲ့ဒီလိုပြုတဲ့ဝက်ကိုကတပစ္စာဂတိကဝက်လို့ခေါ်ပါတယ်နော်အဲ့ဒီလို ကျင့်ကြအထုံနေတဲ့ပုံကိုများကိုအသွာအပြန်ဆောင်းတဲ့ယဟန်ဆိုဒါမျိုးပြောတယ်ပေါ့ဗျာအဲ့ဒီလိုဂတိကပိဂတိပိစ္ဆာဂတိဂတပိစ္ဆာဂတိကဝတ်မျိုးကို ဆောင်ရွက်တဲ့ပုံကိုများဘာအကျိုးတွေရတယ်လဲဒါမေးလို့ရပါနော်ဒါတွေကတော့ကိုယ့်အကိုပဲဒီတိုင်းမှတ်တာပါဒီမှတ်စုတွေပေးမထားပါအဲ့ဒီဟာတွေကိုဂတပိစ္ဆာဂတပိစ္ဆာဂတိကဝတ်ကိုဖြစ်ကျင့်တဲ့ယောဂီယဟန်ဘယ်ပုဂ္ဂိုလ်မဆိုပါ တနည်းပြောရင်အမှတ်တရမြဲတဲ့ယောဂီမျိုးအကျိုးကျေးဇူးကဘာလဲဆိုခုပထမအရွယ်နော်ဆက်တိုက်နေရောညော အမှတ်တရလို့အောင်ကြောင့်ဝေဝီဆရာတော်ကြီးတို့ကဗာမိတ်လေဆို နေရောညောမအိဖဲမှတ်မှတဇက်လို့ခေါ်တယ်တဇက်လောက်တော့ရောက်မှပါတဲ့ထုကိုထုချစေရမယ်အဲ့ဒါပြောသွားတယ်ဝေဝီဆရာတော်ကြီးဒီမှာလည်းအတူတူပဲဗျာဒီကဒပစ္စာကတိကဝဘယ်နေရာသွားသွားလာလာ နေနေထိုင်နေအမှတ်တရမလွတ်ရအောင် မှတ်နေရင်လည်းမှတ်နေမယ်ဆိုရင်ရှေ့တိတ်ကဥပနိတယပေါ့တိတ်ကဗာရမီတွေလည်းပြည့်စုံလာမယ်ဆိုရင်ပထမအရွယ်မှာပဲယဟန္တာဖြစ်နိုင်ပါတယ်တကယ်လို့ပထမအရွယ်မှာဒီကတပစ္စာကတိကကိုကျင့်လို့ယဟန္တာမဖြစ်ဘူးဆိုရင်ဒုတိယအရွယ်နော်မေဇိမအရွယ်ပေါ့မေဇိမအရွယ်တေဂာနိကာလာမှာယဟန္တာဖြစ်နိုင်ပါတယ်တကယ်လို့မေဇိမအရွယ်မှာမဖြစ်ဘူးဆိုရင်နော် ဒါကဘာဖြစ်လဲဆိုတော့အဲမေဇိမရွယ်ပထမရွယ်မှာမဖြစ်ဆိုမေဇိမရွယ်မှာဒုတိယရွယ်မှာယန္တာဖြစ်မယ်ဒုတိယရွယ်မှာယန္တာမဖြစ်ဘူးဆိုတတိယရွယ်တေဂာနိကာလမှာယန္တာဖြစ်နိုင်တယ်ဒါပြောတတိယရွယ်မှာမဖြစ်သေးဘူးဆိုရင်ဒီသေသွားရင်ကောင်းတဲ့ပုံမှာရောက်တာအမှတ်တတိလေးနဲ့သေတာပြောအဲ့ဒီနတ်ပြည်နတ်လောကမှာနတ်သားဖြစ်မှာပေါ့ဗျာအဲ့ဒီမှာဒီနတ်သားနတ်သူတို့နတ်နတ်ပြည်နတ်လောကမှာဒီ အရိယာနတ်သားအရိယာမြမာတွေကတရားဟောပေးတယ်အဲ့ဒီအချိန်မှာကိုကလှုပ်ထားတဲ့ရှင်ဝါရှိတော့ဟိုကဖိတ်ကြားတဲ့ပြန်နဲ့ချက်ချင်းသတိရသတိရပြီးတရားနာကျင့်သုံးတော့လေဒီမှာရနိုင်တယ်လို့ဆိုပါတယ်အဲနောက်တစ်ခုကအဲ့လိုမှမရဘူးဆိုရင်သူကဘာဖြစ်လဲဆိုတော့ဘုန်းကြီးတို့ဒီဟိုဘုရားဒီဘုရားသာနာဆိုရင်တော့ဒီဟိုဘုရားနဲ့ဒီဘုရားကြားပြောင်းနတ်နတ်ဖြစ်နတ်တတန်ရှိတာနော်ဟိုဘုရားနဲ့ဒီဘုရားကြားမှာလူဖြစ်လာပစ္စကဗုဒ္ဓဖြစ်ပြီးတော့ ရဟနာဖြစ်နိုင်တယ်အဲ့လိုမှမရဘူးပါရမီဓုရှိလာရင်တော့ဘုရားရှင်နောက်ပွင့်မှာဘုရားရှင်လက်ထက်မှာဂုံဓုပွဲဓုတွေနဲ့ရတဲ့ပုံကုံမျိုးဖြစ်နေပါတယ်ဒီလိုပြောသွားတယ်ပေါ့နော်အဲ့လိုလေးမှတ်ထားနော်ဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ဘုရားညမှာလည်းတခြားရှိစဉ်ရှိခုနိုင်ဝဲလောက်ရှိသွားဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြတဲ့ပြည့်မဲ့ညာဖွညာနိဗ္ဗာန်ကို ရလွယ်ရောက်လည်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။